အခန်းကြီး3အငယ်1မှ9ငါဝိညာဉ်ချစ်သောသူကိုညအခါအိယာပေါ်မှာငါရှာ၏ရှာတော်လဲမတွေ့ငါထမည်မြို့လန်းတို့တွင်လဲမည်ငါဝိညာဉ်ချစ်သောသူကိုလမ်းမတို့တွင် ရှာမည်ဟုဆိုလျက်ရှာတော်လဲမတွေ့မြို့ကိုလေသောကင်းဆောင်တို့သည်ငါကိုတွေ့ကြသောငါဝိညာဉ်ချစ်သောသူကို မြင်ကြသလိုဟုငါမေး၏သူတို့မှအနှဲငယ်လွန်ပြန်လျင်ငါဝိညာဉ်ချစ်သောသူကိုတွေ့၏ ငါသည်သူ့ကိုမလွတ်အမြဲကံ၍ငါကိုဖွားမြင်သောမိခင်၏အိမ်၌အိယာအခန်းထဲသို့ဆောင်ခဲ့၏ယေရုရှလင်မြို့သမီးတို့ငါချစ်သောသူတို့သမီးသည်အလိုလိုမနှိုးမိတိုင်အောင်မလှုပ်မနှိုးမိအကြောင်းတော၌ကျင်လေသောသမင်တရားများကိုတိုင်တည်၍တင်တို့ကိုငါမှထား၏အငယ်6မှ7မူရန် လောဗန်အစရှိသော ကုန်သည်ရောင်းတတ်သောနံ့သာမုတ်မျိုးကိုမီးရှို့၍ထသောမီးခိုးတိုင်သဏ္ဌာန်ရှိလျက်၊တောထဲကလာသောထိုသူကားအဘယ်သူ ဖြစ်ပါလိမ့်မည်နည်း။ရှောလမုန်မင်း၏ရင်ပြန်တော်ကိုကြည့်ကြလော့။သူရဲခြောက်ကျိပ်၊ဣသရေလအမျိုးသားသူရဲအချွေအရန်ရှိကြ၏။ထိုသူအပေါင်းတို့သည်ထားကိုင်လျက်စစ်မှုစစ်ရေး၌လေ့ကျက်သောသူဖြစ်ကြ၏ ညအခါစိုးရိမ်စရာရှိသောကြောင့်လူတိုင်းမိမိပေါင်၌မိမိဓာကိုမြောင်ထားလျက်ရှိ၏လေဗနုန်တပ်သားဖြင့်ရှောလမုန်မင်းကြီးလှုပ်တော်မူသောရင်ပြန်တော်ဖြစ်၏ကုန်းစဉ်တိုင်တို့ကိုငွေဖြင့်၎င်းအောက်ပိုင်းကိုရွှေဖြင့်၎င်းထိုင်ရန်ဖုံကိုနီမောင်းသောကပလာဖြင့်၎င်းပြီးစေတော်မူ၏အတွင်းကိုမူကားယေရုရှလင်မြို့သတို့သမီးတို့သည်မေတ္တာနှင့်ချေလေကြပြီဇီးအောင်သတို့သမီးတို့လက်ထမင်္ဂလာဆောင်သောနေ့ နှလုံးတော်ရွှင်လန်းသောနေ့၌မေတော်တင်သောဥယျာတရဖူကိုဆောင်းတော်မူသောရှောလမုန်မင်းကြီးကိုသွား၍ဖူးမြင်ကြလော့